အခန်းကြီး၄အငယ်၁မှ၅တပန်ထာဝရဘုရားသည်မောရှေနှင့်အာယုန်အားမိန့်တော်မူသည်ကားလေဝိအမျိုးကောဟအနွယ်သားတို့တွင် အသက်30လွန်၍90မမီပရိသတ်စည်းဝေးရာတဲတော်အမှုကိုဆောင်ခြင်းငှာအလုံးရင်းဝင်သောသူ အပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက်စရင်ယူလော့အလွန်တန်ရှင်းသော အရာတို့နှင့်ဆိုင်၍ပရိသတ်စည်းဝေးရာတဲတော်၌ ကောဟသားများစောင့်ရှောက်ရသောအမှုဟုမူကားတက်ချီချိန်ရောက်သောအခါအာယုန်နှင့်သူ၏သားတို့သည်လာ၍အတွင်းကလကာကိုချပြီးလင်တက်တေခံချက်တစ်တာကိုအုပ်ရမည်ကလကာအပေါ်မှာတဟာရှတရေနှင့် အုပ်ပြန်၍တရေအပေါ်မှာလည်းပြာသောအထည်ကိုခင်းပြီးမှတဘိုးတို့ကိုရှို့ထားရမည်ရှေ့တော်မှုစပွဲပေါ်မှာပြာသောအထည်ကိုခင်း၍လင်ပန်းဇွန်း လောင်းစရာဖလားများနှင့်တကွအမြဲထရသောမုံကိုတင်ပြီးမှထိုအရာတို့ကိုဤသောအထည်နှင့် အုပ်ရမည်တဖန်တဟာရှတန်ရီနှင့်အုပ်ပြန်၍တပိုးတို့ကိုရှိုထားရမည်မိထွန်းရာမိကုံမိကွက်မိညံ့မိညံ့ခံရာခွက်စီအိုအစရှိသည်တို့ကိုပြသောအထည်နှင့်အုပ်ပြီးမှ ထိုတစားရှိသည်များတို့ကိုတဟာရှတရေအိတ်ထဲ၌တွင်ထား၍ တဘိုးကိုတက်ရမည်ရွှေရစ်ပလင်ပေါ်မှပြာသောအထည်ကိုခင်း၍တဟာရှတရေနှင့်အုပ်ပြီးလေတဘိုးတို့ကိုရှို့ထားရမည်တန်ရှင်းရာဌာန၌အမှုတော်ကို ဆောင်ရွက်ရန်တစားရှိသည်များတို့ကို ပြာသောအထည်အိတ်ထဲ၌တွင်ထား၍တဟာရှတရေဖြင့်အုပ်ပြီးမှတဘိုးကိုတက်ရမည်ရစ်ပလင်မှ ပြာကိုပယ်ရှင်း၍ပလင်ပေါ်မှ မောင်းသောအထည်ကိုခင်းပြီးလျှင် ထိုပလင်နှင့်ဆိုင်သောအမှုတော်ထမ်းရန်တစားဒီဟုသောလင်ပန်းအမဲသားချိတ်တူရင်ပြအင်ဒုံအစရှိသောရစ်ပလင်တစားရှိသမျှတို့ကို တင်၍တခါရှတရေနှင့်အုပ်ပြီးမှတဘိုးတို့ကို ရှို့ထားရမည်ထိုတို့ တက်ချီခြင်းရောက်သောအခါအာယုန်နှင့်သူ၏သားတို့သည်တန်ရှင်းရာဌာနတော်နှင့်တန်ရှင်းသောတစားရှိသမျှတို့ကို ဖုံးအုပ်သောနောက်ကောဟသားတို့သည်ထမ်းခြင်းက ချင်းကပ်ရကြမည်တို့ရတွင် သူတို့သည်တေဘေးနှင့်လွတ်မည်အကြောင်းတန်ရှင်းသောအရာကိုမကန်ရဤ၍ကပရိသတ်စည်းဝေးရာတဲတော်၌ကောဟသားများဆောင်ရွက်ရသောအမှုပေသည်အငယ်16မှ20ယေပရဟိအာယုန်သားအေလဇာဤအရာနှင့်ဆိုင်သော အမှုဟုမူကားမိထိုးစရာစီမိရှုရာနတ်တာပေါင်းမွေး နေ့ရက်အစဉ်တိုင်းဆက်ကပ်ရသောဘောဇဉ်ပူဇော်တကားလင်းရန်စီအဆရှိသောတဲတော်နှင့်တဲတော်တစားရှိသည်မြတ်တို့ကို၎င်းတန်ရှင်းရာဌာနတော်နှင့်တန်ရှင်းသောတစားရှိသည်မြတ်တို့ကို၎င်းကြည့်ရှုပြုစုရမည်တပန်းသာရဖျားသည်မောရှေနှင့်အာယုန်အားမိန်တော်မူသည်ကားကိုဟအဆွေအမျိုးအနွယ်သားတို့ကို လေဝိသားစုတဲကမပယ်မဖြတ်နှင့် သူတို့သည်အလွန်တန်ရှင်းသောအရာတို့ကို ချင်းကပ်သောအခါသေဘေးလွတ်၍အသက်ရှင်မိအကြောင်း အာယုန်နှင့်သူ၏သားတို့သည် အရင်ဝင်၍လူအတီးအတီးဆောင်ရသောအမှုထမ်းရသောဝန်တို့ကို ခွဲခန့်ရမည်တို့ရတွင်တန်ရှင်းသော အရာတို့ကို ဖုံးအုပ်စဉ်အခါကောဟသားတို့သည်သေဘေးနှင့်လွတ်မည်အကြောင်းအထဲသို့ဝင်၍မကြည့်ရဟုမိန်တော်မူ၏အငယ်27မှ28 တဖန်သာရဘုရားသည်မောရှိအားမိန်တော်မူသည်ကားဂေရရှုံအနွယ်သားတို့တွင်အသက်30လွန်၍90မမီပရိသတ်စည်းဝေးရာတဲတော်မှုကိုဆောင်ခြင်းဟံအလုံးရင်းဝင်သောသူအပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက်ဆင်းယူလော့ဂေရရှုံအဆွေအမျိုးတို့သည်စောင့်ရသောအမှုထမ်းရသောဝန်ဟုမူကားအတွင်တဲတော်ကလကပရိသတ်စည်းဝေးရာတဲတော်ကလကအပေါ်တဲတခါရှတရေအဖုံး ပရိသတ်စည်းဝေးရာတဲတော်တကားဝ၌ကာသောကလကာတဲတော်နှင့်ရစ်ပလင်ပတ်လေဝင်းကလကာဝင်းတကားဝ၌ကာသောကလကာကျိုးများအဆရှိသည့်တို့ကို၎င်းထိုအရာများနှင့်ဆိုင်၍အမှုတော်ထမ်းရန်တစားရှိသမျှတို့ကို၎င်းထမ်းရွက်ရကြမည်ဂေရှုံသားများအမှုဆောင်လေရာရာဝန်ထမ်းလေရာရာ၌အာယုန်နှင့်သူ၏သားတို့ခွဲခန့်စီရင်သည့်အတိုင်းဆောင်ရွက်ရကြမည် ဤ၍ကပရိသတ်စည်းဝေးရာတဲတော်၌ဂေရရှုံအဆွေအမျိုးသားများဆောင်ရွက်ရသော အမှုပေသည်ယေပရဟိတ်အာယုန်ဤသားဤတမာသည်သူတို့ကိုအုပ်ရမည်အငယ်29မှ33မေရာရိသားတို့တွင်လည်းအသက်30လွန်၍90မမီပရိသတ်စည်းဝေးရာတဲတော်မှုကို ဆောင်ခြင်းငှာအလုံးရင်ဝင်သောသူအပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက်စည်ယူလော့ သူတို့သည်ပရိသတ်စည်းဝေးရာတဲတော်၌စောင့်ရသောအမှုထမ်းရသောဝန်ဟုမူကားတဲတော်ပြင်ပြားကန့်လန့်ခြင်းတိုင်ခြေစွပ်ဝင်းတိုင်ခြေစွပ်တန်တင်ကြိုးများတို့ကို၎င်းထိုအရာများနှင့်ဆိုင်၍အမှုတော်ထမ်းရန်တစားရှိသမျှတို့ကို၎င်းထမ်းရွက်ရကြမည်သူတို့ထမ်းရွက်ရသောတစားတို့ကိုအမိမှတ်၍ ရေတွက်ရမည်ဤ၍ကားယေပရောဟိတ်အာယုန်ဤသားဤတမအုပ်၍ပရိသတ်စည်းဝေးရာတဲတော်၌မေရာရိအဆွေအမျိုးသားများဆောင်ရွက်ရသောအမှုပေသည်အငယ်34မှ41မောရှေနှင့်အာယုန်အဆရှိသောပရိသတ်တကြီးတို့သည်ကောဟသားတို့တွင် အသက်30လွန်၍90မမီပရိသတ်စည်းဝေးရာတဲတော်အမှုကို ဆောင်ခြင်းငှာ အလုံးရင်းဝင်သောသူအပေါင်းတို့ကိုဘိုးဘအဆွေမျိုးအလိုက်ရေတွက်၍စည်ရင်တွင်သောလူပေါင်းက2950ရှိသည်ဤသူတို့သည်မောရှေ၌သာရဖျားမှားထားတော်မူသည့်အတိုင်းမောရှေနှင့်အာယုန်သည်ရေတွက်၍ပရိသတ်စည်းဝေးရာတဲတော်အမှုကို ဆောင်ရွက်ရသော ကောဟအဆွေမျိုးသားပေသည်ခေရရှုံသားတို့တွင် အသက်30လွန်၍90မမီ ပရိသတ်စည်းဝေးရာတဲတော်အမှုကိုဆောင်ခြင်းငှာ အလုံးရင်းဝင်သောသူအပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက်ရည်တွက်၍စရင်တွင်သော လူပေါင်းက2630ရှိသည်ဤသူတို့သည်သာရဖျားမှားထားတော်မူသည့်အတိုင်းမောရှေနှင့်အာယုန်သည်ရည်တွက်၍ပရိသတ်စည်းဝေးရာတဲတော်မူကို ဆောင်ရွက်ရသောဂေယရှုံအဆွေအမျိုးသားပေသည်အငယ်42မှ49 မေရာရိသားတို့တွင် အသက်30လွန်၍90မမီပရိသတ်စည်းဝေးရာတဲတော်မှုကိုဆောင်ခြင်းငှာအလုံးရင်းဝင်သောသူအပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက်ရေတွက်၍စရင်တွင်သော လူပေါင်းက3200ရှိသည်ဤသူတို့သည် မောရှေ၌ဒါဝရဖျားမှားထားတော်မူသည့်အတိုင်းမောရှေနှင့်အာယုန်သည် ရေတွက်သော မေရိယအဆွေအမျိုးသားပေသည်ထိုတို့နှင့်အညီလေဝိသားတို့တွင် အသက်30လွန်၍ 90မမီပရိသတ်စည်းဝေးရာတဲတော်အမှုတော်ကိုဆောင်၍ဝန်များကိုထမ်းခြင်းငှဝင်သောသူအပေါင်းတို့ကိုဘိုးဘဆွေမျိုးလိုက် မောရှေနှင့်အာယုန်အဆရှိသောဣဒရေလအမျိုးတကြီးတို့သည် ရေတွက်၍စရင်တွင်သောလူပေါင်းက8580ရှိသည်မောရှေ၌သာရဖျားထားတော်မူသောပညာတော်တိုင် လူအတီးတီးဆောင်ရသောအမှုအတီးတီးထမ်းရသောဝန်တို့ကိုထောက်၍ မောရှိရေတွက်သည်